ရဲ့ခင်ပါစေကိုစိတ်နဲ့ပြချမ်းသာ 2023ခုနှစ်အောက်တိုဘာလ14ရက်နေ့ကျေးဇူးတော်ရှင်မဟာဗောဓိမြိုင်တစ္ဆာရှိပြီးတရားရိပ်သာဆရာတော်ဘုရားကြီးကြီးမှုကျင့်ပါတော်ကုသလကာယီတရားရိပ်သာရဲ့ကိုယ့်ရဲ့တရားစခန်းမှာရှိရောက်နေဖြစ်ပါတယ်ယောဂီသူတော်စင်ပေါင်းလို့ရှင်ဘုရားတရားတန်ခါယန္နာတော်မြတ်သောမနဲ့တပါး တရားပြဆရာဖြစ်တော်မူပါပြီသောအမိညာဉ်သစ္စာရှိပြီးတရားရိပ်သာဆရာတော်ဘုရားကြီးဤတိလကိုတမာရီကိုပညာကိုအာရုံပြု၍ယူသည်စွာဖြင့်ညီညာဖြတ်ဖြတ်ဩဃာတာကရောကျူဖြင့်ကရောကြပါဘူး တရားစွမ်းအားတရားအသိတရားတတိတို့ဖြင့်တဝါလုံးအေးချမ်းစွာနေထိုင်နိုင်ကြကုန်သည်ဖြစ်၍သံထိန်တိလဒါနစာကေပါရမီကုသမညဉ္ဉ္ဘဝဘဝတို့တို့ဖြင့်မဲ့ဖို့ လိုဆင်းပြီးတော့တက်လာတော့တချို့ကဒါပြီးမှဒါဒါပြီးမှဒါဒါပြီးမှဒါဆိုတမင်ကြီးလုပ်ယူနေတာရှိဉာဏ်ရင်းဆိုတာဒါပြီးမှဒါဒါပြီးမှဒါလို့ကိုကတမင်လုပ်ယူလာတာမဟုတ်ဘူးသူကတစ်ချက်တည်းနဲ့လေအတိတွေအားလုံး တမလင်းလောက်နဲ့လည်းပြည့်စုံရင်ပြည့်စုံနိုင်တယ်တတိုင်လောက်မှလည်းပဲပြည့်စုံရင်ပြည့်စုံနိုင်တယ်တရားနဲ့တရားပါရမီမတူတဲ့ခန္ဓာတော့ဉာဏ်လေးကိုအဲ့လိုဆင်ပြီးတော့တက်เสียမလို့အမှန်ကတော့ကိုယ်ဉာဏ်တက်တဲ့ဟာတွေကိုနာမည်တက်ပေးလိုက်တာပဲအတိတိုးလာတဲ့သဘောလေးတွေကိုဒီလိုသိလာရင်တော့ဒီလိုခေါ်တယ်ဒီလိုသိလာရင်တော့ဒီလိုခေါ်တယ်ဒီလိုတက်ပေးလိုက် ဒါကြောင့်မို့ဉာဏ်စဉ်တရားဆိုတာလေမြတ်စွာဘုရားဟောတော်မူခဲ့တဲ့တရားဖြစ်တဲ့အတွက်တရားပိုင်ရှင်ဖြစ်တော်မူသောသုံးလောကထထရှင်တော်မြတ်ဘုရားကိုလက်အုပ်ချီးမူပါရှိခိုးရအောင်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တ ဉာဏ်စဉ်ဆိုတာဘယ်ကဖြစ်ပေါ်လာတဲ့ဉာဏ်စဉ်လဲဒါကိုသိရမယ်နော်ဉာဏ်စဉ်ဆိုတာအခြေခံဆောက်ပုံရှိတယ်လေဟုတ်တယ်မလားကိုဒီတိုင်းသိတာကိုဉာဏ်လို့ခေါ်ပေါ့သူ့ရဲ့အခြေခံကိုယ့်ရဲ့ဉာဏ်စဉ်တက်မတက်ဉာဏ်စဉ်ဟုတ်မဟုတ်ဆိုတာအခြေခံဆောက်ပုံကိုသူကကြည့်ရမယ်ဉာဏ်ဤအခြေခံဆောက်ပုံဒီပါတယ်လေ သီလသမာဓိနှစ်ခုနော်သီလသမာဓိအားကောင်းလို့ပါဖြစ်လာတော့ဉာဏ်ဖြစ်တယ်ထပ်တိုးလိုက်အောင်ပေါ့တတိယဝရိယရေကသမာဓိအားကိုဖြည့်ပေးတဲ့အရာတွေဟုတ်တယ်မလားအဲ့တော့ရှေ့ကခြေကံစပုံဖြစ်သောတတိဝရိယ သမာဓိအဲ့ဒါတွေတိလသမာဓိအဲ့ဒါတွေဘလောက်အားကောင်းလေပညာဖြစ်ဖို့ရန်အတွက်ကိုလေဟုတ်တယ်မလားကိုယ့်ရဲ့ပညာအဆင့်တန်းကိုသိခြင်းရင်အခြေခံအဆောက်အုံတွေကိုကိုယ်ဘလောက်တိဆောက်ခဲ့တယ်လဲဆိုတာပြန်ကြည့်နော်ကိုယ်ဉာဏ်ဖြစ်မဖြစ်သိခြင်း အခြေခံအဆောက်အဦတွေမှာအာကောင်းကောင်းရှိရဲ့လားတတိအာကောင်းရဲ့လားဝိရိယရောကောင်းရဲ့လားတတိကောင်းနေဆိုရင်ဘယ်လောက်ထိကောင်းတယ်လို့ဘုန်းကြီးအမြဲတမ်းပြောရစကားရှိတယ်လေအမျိုးအစားကောင်းသောတတိဖြစ်ရဲ့လားဒီစကလုံးကတော့ရွှေတံလုံးဆရာတော်ပြည့်တဲ့နှစ်စက ဒါကြောင့်မို့ဘုန်းကြီးတို့ကတရားများရှင်းပြတဲ့အခါကျတော့ကိုယ်တစကလုံးနေမပါအောင်တတ်နိုင်သလောက်ရှောင်ဥပမာပြီးစရာရှိရင်ဆရာတော်ဖျားများပြီးထားပြီးသားလာကိုပဲပြန်ပြီးတော့အသုံးပြုပြီးကိုယ့်အကိုအသိဥပမာတွေတည်ထွင်ပြီးတော့မပြီးတော့ဆရာတော်ဖျားရဲ့ဟောတာပြည့်ပြည့်စုံစုံရှိပြီးသားပဲကောင်းတယ်ကောင်းတယ်လေ ကောင်းလဲကောင်းတယ်ပြည့်နေပြည့်စုံတယ်တရမနန္ဒီဆရာတော်ဘုရားကြီးကြတော့ဘောဟာရကျွယ်ဝတယ်စကလုံးတိတ်ပြီးတယ်ချစ်လက်တယ်အကြောင်းအရာတစ်ခုပြောရင်ပြောပြီးဆိုအမြဲတမ်းလေးနဲ့တဲ့ဆရာတော်ဘုရားကြီးတစ်ချောင်းတစ်ချောင်းဆိုရင်လေးလေးနဲ့နဲ့အဲစကလုံးဘောဟာရကျွမ်းကျင်တယ်တိတ်ပြီးတယ်ပြည့်ပြည့်စုံစုံတရားပြည့်စုံအောင်ပြောနိုင်တဲ့စကားလေးတစ်ချောင်းနဲ့ ဟောတာကျွေဝါအခုလေးပဲဆရာတော်ကြီးပြောတဲ့စကားအကြည့်လေဘယ်လောက်ကျွေဝါလဲစကားလုံးကအမျိုးစားညံ့တာဘုန်းကြီးတို့ခါတိုင်းဆိုရင်ကိုတတိဆိုတတိပဲလုပ်လိုက်တာပဲเนาะဘာမှတိချာဟိုတဲ့သူ့ရဲ့အဆင့်တန်းကိုမကြည့်ဘူးပေါ့တတိရဲ့အဆင့်တန်းကိုတတိမထားမိဘူးပေါ့တတိမထားမိတဲ့အခါကျတော့ဆရာတော်ကြီးသုံးလိုက်တဲ့အခါကျတော့အော်ဟုတ်ပြီသား ကိုယ့်ရဲ့တတိဟာအမျိုးအစားညံ့တဲ့တတိဖြစ်နေသလားအမျိုးအစားကောင်းသောတတိဖြစ်နေသလားဒါတတိအများကြီးပဲစင်ကျင်နိုင်စွမ်းရှိသွားလေတိုးတက်အောင်တိုးတက်မှုတရားမတိုးတက်ဘူးဆိုတာအာရောထုတ်ပါရဲ့အမျိုးအစားညံ့တဲ့တတိလောက်နဲ့ပဲဆိုရင်ဘုန်းကြီးတို့ကတရားအတင်နေတာပေါ့နော်အာရောအထုတ်ပါရဲ့တရားမြင်ပုံဉာဏ်ဖြစ်ပုံနေတာ အဲ့တော့အမျိုးအစားကောင်းသောတတိဖြစ်ရေးမှာဘဒုကထောက်ပံ့ရှိအောင်လဲဆိုတော့အမျိုးအစားကောင်းသောဝရိယကထောက်ပံ့ကောင်းရှိဖို့လိုတယ်ပေါ့အဲ့ဒီအမျိုးအစားညံ့တဲ့တတိဆိုတာဝရိယလည်းညံ့လို့တတိကလည်းညံ့တယ်ဟုတ်တယ်မလားအဲ့ဝရိယဘလောက်ကောင်းတယ်လို့ကိုယ့်အကိုစဉ်းစားပြီးဝရိယကောင်းနေဆိုတာရှုမှတ်မှုတစ်ချက်တိုင်းကို တည်တည်ချာချာကြကြနနာရှုမှတ်နိုင်ရဲ့လားပြည့်ပြည့်စုံကကနနာသိအောင်ကြိုးစားသလားဆရာတော်ဘုရားကြီးသုံးနာကအမျိုးအစားကောင်းသောတတိဖြစ်ဖို့လိုတယ်လို့သုံးတယ်နော်ကျေးဇူးတော်ရှင်မဘုရိမင်းဆရာတော်ဘုရားကြီးသုံးနာကြတော့အပြင်တတိလောက်နဲ့မရဘူးဒါမှပူးတွဲပါရတယ် အတွင်းတတိပါပါရမယ်ဒီလိုပြောတယ်ဟုတ်လားနော်အဲ့တော့ဆရာတော်ဘုရားကြီးနှစ်ပါးရဲ့အသုံးနှုန်းဝေါဟာရတွေနဲ့ပြင်ဘုန်းကြီးတို့ဉာဏ်ထဲမှာအများကြီးကိုယ့်ရဲ့ဘဝနာဆွမ်းအားကိုတက်အောင်လုပ်ရမယ်ဘယ်လိုလုပ်ရမယ်ဆိုတဲ့အစီအစဉ်ကိုပြသွားတာပေါ့နော်တတိတစ်ခုတည်းကိုကင်ပြီးတော့လုပ်လုပ်ရတာပဲအလုံးလုံးတဲ့အခါမှာလုပ်ပုံလုံးနည်းနဲ့ လောက်ခံတာလိုသေးတယ်အားကောင်းအောင်ဘယ်လိုလုပ်လဲဆိုတာဆရာတော်ဘုရားကြီးများရဲ့မိန့်ကြားတဲ့စကားလုံးတွေကဘုန်းကြီးတို့ဉာဏ်ကိုရှင်းလင်းစေတယ်ဖြတ်သားစေတယ်လောက်ရမယ့်ဉာဏ်ညွန်ချက်ကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားဘုန်းကြီးတို့ရတယ်ကျေးဇူးများလားမများဘူးလားမတန်ကျေးဇူးများတယ်နော်ဒီလိုဉာဏ်ထဲမှာရှင်းလင်းအောင်သိမြင်ဖို့ဆိုတာအလွယ်ဘူးဆရာတော်ဘုရားကြီးတို့ရဲ့ကျေးဇူးကြောင့် ဒီလိုရှင်းရှင်းလင်းလင်းကိုလို့ရမယ်လုပ်ငန်းသိသွားတာနော်အဲ့တော့ဘာလဲပထမကအမျိုးအစားကောင်းတဲ့သတိဖြစ်ရမယ်အမျိုးအစားကောင်းတဲ့သတိဖြစ်ရည်ဒီအတွင်းသတိနဲ့အပြင်သတိနှစ်ခုလုံးလိုအပ်တယ်ရှုမှတ်မှုတစ်ခုတိုင်းမှာပွားဖို့သတိလို့ဆရာတော်ကြီးကသုံးတယ်။မာဝဲနဲ့ဆရာတော်ကြီးအောင်မေသတိလို့ဒီလိုသုံးတယ် ဒါဝဲဆရာတော်ကြီးကတဏှာမှာပြောတာအထက်အပြင်းတတိအတွင်းတတိလို့ပြောထားတယ်။အဲတော့အဲ့ဒီနှစ်ခုကိုပေါင်းစပ်လိုက်မယ်ဆိုရင်အမျိုးအစားကောင်းတဲ့တတိဖြစ်ရေးဟာအတွင်းတတိမပါလို့တရားနော်အတွင်းတတိမပါရင်ဉာဏ်မဖြစ်ဘူး။ဆရာတော်ဘုရားကြီးကဆက်ပြီးရှင်းပြထားတာရှိတယ် အပြင်တတိဟာသမထကိုပူဇာပြုတယ်အတွင်းတတိဟာပညာကိုပူဇာပြုတယ်အပြင်တတိဟာသမထကိုပူဇာပြုတယ်အတွင်းတတိကပညာကိုပူဇာပြုတယ်ဆိုတန်ကောင်းတာနော်စကလုံးသိကောင်းတယ်လေးလေးလေးနဲ့တည်းသမထလည်းဘုန်းကြီးတို့တမာတိကိုလည်းတိဆောက်ပြီးသားပညာကိုလည်းပေါ်ထုတ်ပြီးသားဖြစ်တယ် ချက်မှတ်ယုံများနဲ့တတိကိုပုံစံကောင်းကောင်းဖော်နိုင်လို့ရှိရင်ချက်ထဲနဲ့အားလုံးပြီးလာမပြေဘူးလားတတိကိစ္စတစ်ခုတည်းနဲ့ကိုပဲတမာတိကိစ္စလည်းပြီးစီတယ်ပညာကိစ္စလည်းပြီးစီတယ်တစ်ချက်ထဲနဲ့တစ်ချက်ကုန်သုံးချက်ပြတ်တယ်သဘောလေးဆရာတို့ပြန်ကြည့်ကြတာနော်ဒါလေးကိုအားကောင်းအောင်လုပ်လိုက်ရင် ဉာဏ်ဆိုတာဘာလဲလို့သဘောပေါက်လာမှာပေါ့နော်အထေတိပါမဉာဏ်ဖြစ်တယ်အထေတိပါမဉာဏ်ဖြစ်တယ်ဒါကြောင့်ရှုယုံဉာဏ်နဲ့တော့ဉာဏ်မဖြစ်ဘူးရှုတယ်ဆိုတာတတိယရဲ့ဉာဏ်ပဲမဟုတ်လားရှုယုံဉာဏ်နဲ့တပဋ္ဌာလောက်ဖြစ်နေတာတွေကအများကြီးပဲဘာကြောင့်တပဋ္ဌာလောက်ဖြစ်နေတာလဲဆိုအထေတိမပါလို့ဉာဏ်မဖြစ်ဘူး အပြင်တိဆိုတာကအယံမြပဲသူကအပြင်တိရဲ့မပါရင်လည်းအတွင်းတိဆိုတာယူဖို့ခက်တာပေါ့လေပုထုဇဉ်ကိုအပြင်တိရောအတွင်းတိရောနှစ်ခုညက်ပြီးတော့လုံလိုက်တဲ့အခါမှာစိတ်ကမပြီးမပြန့်တော့ဘူးဆိုတဲ့တာဝန်ကိုအပြင်တိကတာဝန်ယူသွားတယ် ကိုရှုတဲ့ရှုွက်တစ်ခုတည်းမှလို့စိတ်ကလေးစိုက်ကြသွားနိုင်အောင်အပြင်ဒီကပံ့ပိုးပေးတယ်။စိုက်ကြသွားလို့အဲ့ဒီအာယုံပေါ်မှာစိတ်ကလေးတည်သွားပြီဆိုလို့ရှိရင်အတွင်းတတိကအတွင်းထဲကအကြောင်းအရာဆုံးကိုပညာအကူအညီဖြင့်ဖော်ထုတ်ပေးနိုင်တဲ့စွမ်းရည်တတိရှိတယ်ဆိုတော့ဉာဏ်ဖြစ်တဲ့ဘက်ကိုဥတည်သွားတာပေါ့နော်။ ဉာဏ်ကပါဠိလိုဝိစာလို့ခေါ်တယ်။တနည်းအားဖြင့်အမောဟလို့ခေါ်တယ်။ထင်ငနေလင်းငနေမြင်တာကိုခေါ်တာပေါ့။မောဟဆိုတာအမောင်တိုက်ကြီးအာရုံကြောက်တယ်ပေါ့လား။အဝိစာဆိုတာကလည်းအမောင်တိုက်ကြီးပဲအမောင်ဖုံးထားတာပဲ။ဉာဏ်ဆိုတာထင်ငနေလင်းငနေ ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသဘောပေါက်သွားတယ်ဒါကနံတရားတွေဖြစ်သည့်အတွက်ကြောင့်ရှင်းပြတဲ့အခါမှာတော့ထင်လွယ်တဲ့ဒီပညာစကားလုံးတွေနဲ့ရှင်းရတာပေါ့သူဒီနံတရားဖြစ်တယ်ဉာဏ်ကလည်းနံတရားဖြစ်တယ်အမောဟဆိုတာလည်းနံတရားဖြစ်တယ်ဝိစာအဝိစာဆိုတာတွေကလည်းနံတရားဖြစ်တယ် နံတရားဖြစ်သည့်အတွက်ဘယ်ဘက်မှာအလုံးလုံးတာနေလဲစိတ်ထဲမှာအလုံးလုံးတဲ့တရားတွေဖြစ်တယ်တနည်းအားဖြင့်ရှုမှတ်တဲ့ဘက်ကနေတဲ့တရားတွေဖြစ်တာပေါ့ဉာဏ်ဖြစ်အောင်လုပ်ရည်လုပ်နိုင်ရည်ဒီယောဂီအတွက်ကအရေးအကြီးဆုံးအလုပ်ဖြစ်ပါတယ်ဉာဏ်ဖြစ်မှအမှန်တိုင်းမြင်မယ်အမှန်တိုင်းမြင်မှ အမှန်တိုင်းသိမယ်အမှန်တိုင်းသိမှကံကြီးတွေ့တာစရာဘာမှမရှိဘူးဆိုတာကိုနားလည်မယ်ကံကြီးတွေ့တာမှုမရှိဘူးဆိုမှကိလေသာတွေကိုကုန်ခန်းအောင်လုပ်နိုင်တယ်ဟုတ်တယ်မလားသဘောပေါက်တယ်နော်ဉာဏ်ဖြစ်ခြင်းဆိုတာဘာအတွက်တော့ဘာအတွက်ထောက်ကူဖြစ်သစ္စာသိမှုအတွက်ထောက်ကူလောကဉာဏ်ဆိုတာလေ ဉာဏ်ဖြစ်တယ်ဆိုတာဒီပါဠိအသုံးလုံးနဲ့ပြောမယ်ဝိပဿနာနဲ့ပြောအသုံးလုံးနဲ့ပြောမယ်ဆိုအသိဉာဏ်ရှိမှသစ္စာသိမှုဟာဖြစ်နိုင်တယ်။ဘောပေါက်လား။သစ္စာသိတယ်ဆိုတာယုတ်တရားနဲ့တရားတွေကိုအမှန်အတိုင်းလက်ခံနိုင်လန်လက်ခံလာနိုင်စွမ်းမိမိဉာဏ်မှာရှိလာ အမှန်တိုင်းလက်ခံလာနိုင်တယ်အမှန်တိုင်းလက်ခံလာနိုင်နေဆိုတာကအခုဉာဏ်စဉ်ကြီးချိန်လိုက်တော့လူရယ်လို့တိထားရာကနေပြီးတော့ပထမအမှန်တရားဖြစ်တဲ့လူပြောက်ပြီးတော့ရုပ်ပင်နံပဲလို့လက်ခံလာနိုင်တာဟာအမှန်တရားရဲ့စတင်တဲ့ခီးလမ်းကြောင်းဖြစ်တယ်ယုတ်တရားနံတရားကလည်းသူကြီးတက်တက်ဖြစ်တင်ဖြစ်ဒီတိုင်းရနေတာမဟုတ် အကြောင်းနဲ့တကွဖြစ်နေသည့်တရားများဖြစ်တယ်ဆိုတဲ့အတွက်ယုတ်နံလို့သိပြီးတော့ဒီယုတ်နံထဲမှာဖန်ဆင်းရှင်မပါဘူးတကောရှင်မပါဘူးကြောင်းကျိုးဆက်နွယ်ချက်သားလည်းဖြစ်တယ်လို့တလံမြလောက်ရှိတဲ့ကိုလောကတလံမြလောက်ရှိတဲ့ကိုလောကကိုဒီလိုသဘောပေါက်ပြီးတော့တလံမြလောက်ရှိသောလောကကိုဆန်းဆက်လိုက်တဲ့အခါယုတ်နဲ့နံတစ်ခုသာရှိတယ် အနန္တစัจ java လာဆန့်ကျင်လိုက်တော့လေယုံနဲ့နံနှမျိုးသာရှိတယ်ဆိုတော့တလံများလောက်ရှိတဲ့မိမိခန္ဓာရဲ့သဘာဝကိုသိခြင်းဟာလောကကြီးတစ်ခုလုံးကိုသိတာနဲ့တူလားမတူဘူးလားနော်တနည်းအားဖြင့်စာစကားနဲ့ပြောရင်ယုံနံဆိုတဲ့သင်္ခါရလောကရဲ့အကြောင်းအရာစုံကိုသိတာနဲ့ တတ္တလောကလို့ဆိုတဲ့တတ္တဝါတွေအားလုံးရဲ့အကြောင်းအရာဆုံးသင်္ခါရလောကကိုသိတာနဲ့တတ္တလောကကိုလည်းသိတယ်ဩဃာတလောကကိုလည်းသိသွားတာပါပဲ။နော်လောကအားလုံးကိုအမြင်ရှင်းရှင်းနဲ့ဒါကြောင့်မို့ကိုယ့်ရဲ့ယုံ nant ကိုသိခြင်းဟာ အရာအားလုံးကိုသိနိုင်စွမ်းရှိတယ်ဆိုတာ ကိုယ်ကလက်ခံဖို့လုပ်လားမလုပ်ဘူးလားနော်လူရေနတ်ရေယောက်ျားရေမိန်းမရေပုဂ္ဂိုလ်ရေတ attva ရေဆိုတဲ့အမြင်ကနေစတင်ပြီးတော့ဉာဏ်ဖြစ်လာပြီဆိုရင်အဲ့ဒီအမြင်တွေပြောက်ပြီးတော့ရုပ်ရည်နာရည်လို့သိလာလေရုပ်နာတွေကိုဒီတိုင်းသိတာမဟုတ်ကျုပ်ရှင်းတန်တဲ့ဉာဏ်ဖြစ်လာတယ်တက္ကရာဒိဋ္ဌိ ခွာခြင်းဆိုတာယုံနာယုံတဲ့နာလို့သိကြတဲ့ကိုအစပြီးတော့ခွာနေအကြောင်းနဲ့တကွသိရင်ပို့ပြီးတော့အာကောင်းလာပြီဟုတ်တယ်မလားပို့ပြီးတော့အာကောင်းလာတဲ့အခါမှာဒီကနေနိုင်စွာရှိလာတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာရိပ်မိလာတဲ့ဉာဏ်ကနိစ္စလို့ထင်ရကနေအနိစ္စလို့ဆင်ခြင်နိုင်စွာနေလွတ်တက်လာတယ် ဒုက္ခလို့ထင်ရကနေဒုက္ခပဲလို့ဒီလိုဆင်ခြင်နိုင်ဆိုတဲ့သဘောတွေတက်ဝင်လာပြီးတော့ဆုံးဖြတ်ချက်ပါချနိုင်တာအဲ့ဒီဉာဏ်ရောက်တော့ပြီဥရိယပယဉာဏ်ရောက်တော့ဧကံအနိစ္စပဲလို့ဒီလိုဆုံးဖြတ်ချက်ချနိုင်တာပေါ့နော်အော်ဘာပိုင်ဆိုင်ထားတာဒီယုံနဲ့နမဟုတ်ဘူးအနိစ္စပဲပိုင်တာဒုက္ခပဲပိုင်တာ အနတ္တပဲပိုင်းလာလို့ကိုတကယ်ရှိနေတဲ့အရှိတရားကိုကိုသိသွားတယ်ကိုမှတကယ်ရှိနေတာဒီဘာတွေပဲရှိနေတာလို့အနိစ္စဒုက္ခအနတ္တတတ္တဝါတိုင်းပိုင်ဆိုင်တဲ့အရာဟာဒီသုံးမျိုးရှိရပြီလို့ဉာဏ်ကလက်ခံလာတာယုံ nant ဆိုတာလည်းပျောက်သွားတယ် ဖြစ်ပြဲယုံနာကနေနာမည်တစ်မျိုးလာတဲ့ခါကျတော့သိဉာဏ်တိုးလာတော့ဖြစ်ပြဲလို့ပြောင်းလဲလာတယ်။ယုံနာကနေအကြောင်းအကျိုးလို့ပြောင်းလာတယ်။အကြောင်းအကျိုးကနေပြီးတော့အကြောင်းဒီလည်းဖြစ်ပြဲပဲအကျိုးဒီလည်းပဲဖြစ်ပြဲပဲလို့ပြောင်းလဲလာတယ်။အကျိုးဖြစ်ပြဲအကြောင်းဖြစ်ပြဲရာကနေပြီးတော့အနိစ္စနာမည်ဒုက္ခနာမည်အနတ္တနာမည်တွေအစဉ်စဉ်ရလာတယ်။နာမည်တက်တာတော့မဟုတ်ဘူး။ အခေါ်အဝေါ်တွေတတ်တာတော့မဟုတ်ဘူးဉာဏ်ထဲမှာအဆင့်အလိုက်သဘောပေါက်မှုပြောင်းလဲလာတာကိုဘောဟာရသတ်မှတ်ပြီလားနော်ဉာဏ်ထဲမှာအဆင့်အလိုက်ဖြစ်ပေါ်လာတာကိုဘောဟာရသတ်မှတ်ပြီလားဒါတွေနောက်ကိုနာမည်တွေနဲ့လိုက်ဆရာမလို့ပါဘူးနာမည်လည်းတိဖို့မလိုပါဘူးသိရင်ပို့ကောင်းတယ်ပို့ပြည့်စုံတယ်မသိရင်လည်းပြဿနာမရှိဘူး အဲ့ဒီဉာဏ်တွေမိမိတန်တန်မှာဖြစ်ပေါ်နိုင်ရေးပြီးနံပါတ်1ကြိုးစားရမယ့်အရာဖြစ်ပါတယ်နော်နိုင်ရေးဆိုတာယောဂီရဲ့အဓိကပင်မလုပ်ငန်းပဲနိဗ္ဗာန်ဆိုတာထက်ကိလေသာပယ်တတ်နိုင်ရေးသည်ယောဂီရဲ့ပင်မလုပ်ငန်းဖြစ်တယ်ကိလေသာဆိုတဲ့လောဘဒေါသမောဟစရှိသောကိလေသာပယ်တတ်နိုင်ရေးဟာယောဂီရဲ့ပင်မလုပ်ငန်းကြီးဖြစ်ပါတယ် အဲ့ဒီကိလေသာပယ်တတ်နိုင်မှုဟာပရိဝဘေပယ်တတ်နိုင်တယ်လေဆိုရင်တတိကလည်းတစ်ခုလည်းမရဘူးတမာတိတစ်ခုလည်းလည်းမရဘူးเนาะဒါပြူးထောင်တဲ့အကြောင်းတရားတွေပေါ့ပညာဖြစ်မှသာလေဒီဥစ္စာကိုပယ်တတ်နိုင်တယ်သောတပတ္တိမေဉ္ဇဉ်ဆိုတာလေဉာဏ်ရဲ့နာမည် တက္ကတကမိမေဉဏ်ဆိုတာလေဉာဏ်ရဲ့နာမည်ပဲအနာဂမိမေဉဏ်ဆိုတာလေဉာဏ်ရဲ့နာမည်ပဲဟုတ်တယ်မလားအရဟတမေဉဏ်ဆိုတာလေဘာရဲ့နာမည်လို့ဉာဏ်ဤနာမည်ပဲဉာဏ်ကအပြည့်လာတဲ့အလျောက်အကောင်းလာတဲ့အလျောက်ဆိုင်ရာကိလေသာတွေကိုဉာဏ်ကပေးသွားတာပေးတဲ့ခံမှာလည်းပဲ ခိတ္တခဏပေတာမျိုးတထင်ကပေတာမျိုးမဟုတ်ဘူးအပိတိုင်ချုပ်ငြိမ်းအောင်ပေတန်နိုင်စွာကိုအရဟတပညာကြောင့်ရသွားတယ်သောတပတိမဉ္ဇဏ်ကလည်းသူ့ရဲ့ဆိုင်ရာကိလေသာတွေပေတတ်တဲ့နေရာမှာနောက်ထပ်တစ်ဖန်ပြန်မလာအောင်ပေတတ်နိုင်စွာရှိတယ်သောတပတိမဉ္ဇဏ်သည်ဒိဋ္ဌိဝိစီကိစ္စကိုပေပါလေ ထာဂရစကားကကြတော့ဒိဋ္ဌိဝိသိကိစ္စအပြင်အိတ်တာနဲ့မစ္စရိယာကိုလည်းပယ်တယ်လို့ဆိုပါတယ်။သူကအဲ့ဒါတွေကိုပယ်တဲ့အခါမှာပြန်မပေါ်လာဘဲနဲ့အပိတန်ချုပ်ငြိမ်းအောင်ပြတ်တတ်နိုင်စွာရှိတယ်။တတိဖြင့်ပယ်တယ်ဆိုတာတည်ငါပဲရမှာပေါ့နော်။သမထနဲ့ပယ်တယ်ဆိုတာလည်းဝိက္ခမနာ ပဟာနပဟံဖြင့်အပိတိုင်ဖြေရှားပြီးတော့ပေတတ်ဖို့ကြတော့ဉာဏ်နဲ့မှဉာဏ်ဒါကြောင့်ဉာဏ်ဖြစ်ဖို့ဘုန်းကြီးတို့ကဥတ္တိယခြင်းဒီဘာအတွက်ဥတ္တိတာလဲကိလေသာ ပေတတ်နိုင်ရေးကိုဥတ္တိတာဉာဏ်ဖြစ်အောင်လုပ်နေခြင်းဒီဘာအတွက်လဲကိလေသာပေတတ်နိုင်ရေးအတွက်ဥတ္တိချက်ဖြစ်တယ်ဆိုတာကိုကိုလုပ်တဲ့လုပ်ငန်း ကိုယ်ကိုယ်ပြန်ပြန်နားလဲဖို့လိုလားဟုတ်ပြီဒါဖြစ်ရင်တပည့်တော်တို့ဉာဏ်ဖြစ်လားမဖြစ်လားဘယ်လိုသိရမှာတော့ဘုရားဆိုတော့ခုနကပြောတဲ့အကြောင်းကိုကြည့်မယ်ဆိုရင်အခြေခံအစပုံဖြစ်တော့တတိအာကောင်းမကောင်းဝရိယအာမကောင်းမကောင်းတိလအာကောင်းမကောင်းတမာတိအာကောင်းမကောင်းကြည့်ဖို့လိုတယ်နော် အလုံမှအင်အားနည်းလာပြီဆိုရင်လွတ်သားများ ဖြစ်သောကိုငါးပါးတို့ဟာနော်တဘာဝတရား၅မျိုးဟာဘိုးအဆင့်ရောက်မရောက်ကိုအသိရမယ်တဏ္ဍာဘိုးတတိဘိုးဝရိယဘိုးတမာတိဘိုးနဲ့ပညာဘိုးတို့ဟာအလုတ်သမားများဖြစ်တယ်ဉာဏ်ဖြစ်ဖို့ရန်အတွက်အလုတ်လုံးနေကြသောတဘာဝတရားများဖြစ်တာပေါ့နော် တော့သူတို့ကိုဘိုးလို့တတ်ထားတယ်ဘိုးဆိုတာအင်အားကြီးခြင်းကိုခေါ်တယ်ဗလဆိုတဲ့ပါဠိစကားကလာတယ်ဘိုးဆိုတာဗာလဲတော့ဗလဗလဆိုတာဗလတောင်းတာပြောတာမဟုတ်ဘူးဗာလဲတော့အင်အားကြီးတာကိုပြောတာတတ္တကအင်အားဘလောက်ကြီးတယ်လဲမဝရိနေဆရာတော်ဘုရားကြီးမိတ်နေဟာလေတင်တို့တရားလိုချင်တယ်ဆိုတာ ထမင်းစားခြင်းနဲ့စိတ်လောက်တောင်မှမပြင်းပြဘူးဘယ်လိုလုပ်တရားရမှာတော့ထမင်းစားတဲ့စိတ်လောက်တရားရလို့လေဆန္ဒကဒီလောက်ထိတောင်မှမပြင်းပြဘူးဟုတ်တယ်မလားမနေတရားရခြင်းနဲ့စိတ်ဆန္ဒသည်မိမိရဲ့သဘောထားကိုဒေါသကခိုင်းတဲ့အတိုင်းလှုပ်သလောက်မိမိဆန္ဒက ပြင်ပြဖို့ဒေါသဖြစ်လာပြီဆိုဒေါသခိုင်းတဲ့အတိုင်းတားလို့စီလို့မရဘူးအမြဲတမ်းပြင်းပြတဲ့ဆန္ဒတွေဖြစ်ပြီးတော့ပြောလိုက်ဆိုလိုက်တာရှိလားမရှိဘူးလားကိုယ့်ရဲ့တရားလိုချင်တဲ့ဆန္ဒကဒေါသဖြစ်တဲ့လောက်တောင်မပြင်းပြဘူးဘောပေါက်လားအဲ့တော့ကိုယ့်ရဲ့တတ္တတရားဟာဘယ်အဆင့်ရှိလဲဘိုးအဆင့်လားတပည့်အဆင့်လား နာမည်လောက်ပဲလားတတိကတော့ဘိုးအဆင့်ရောက်ပါလားဝရိယကတော့ဘိုးအဆင့်ရောက်ပြီလားတမာတိနဲ့ပညာလည်းဘိုးအဆင့်ဖြစ်ရလားလို့အကြောင်းတရားလေးကိုကြည့်ပြီးတော့ဒီအကြောင်းတရားလေးပြည့်ပြည့်စုံလာတယ်ဆိုရင်ဉာဏ်ဆိုတာမဖြစ်ပဲမနေဘူးသဘောပေါက်လားမိမိမှဉာဏ်ဖြစ်မဖြစ်ဘယ်ဟာစိတ်ကြည်ရနိုင် အကြောင်းကိုစစ်ကြည့်ရင်ရလာမရအခြေခံအကြောင်းပြည့်စုံမှုရှိရှိအာကောင်းမှုရှိရှိစစ်ကြည့်လို့ရတယ်အကျိုးကိုစစ်ကြည့်ပါဆိုလို့ရှိရင်တော့လောဘနေချောင်းဒေါသနေချောင်းမောဟနေချောင်းပထမနေရမယ်ပါရမယ်ပါရကနေချုပ်ငြိမ်းသွားရမယ်ဆိုရင်အဆင့်ကိုသွားမှာပေါ့ညာကလေပါရမယ် နေရမယ်ချုပ်ငင်းသွားရမယ်ချက်ချင်းချုပ်အောင်လုပ်လို့မရတော့ပါသွားသလားနေသွားသလားဖြစ်ကြောမရှိဘူးပေါ့ဒေါသဖြစ်တယ်ဖြစ်ကြောမရှိတော့ဘူးလို့ဒီလိုပြောကြတယ်မလားဒေါသတော့ဖြစ်တယ်စက္ကန့်ပိုင်းလောက်နဲ့ပြည်သွားတာမျိုးပေါ့နော်ဒေါသဖြစ်တယ်ခါတိုင်းကတနေ့ကုန်ဒေါသဖြစ်တာမပြည်နိုင်ဘူးအခုတော့ဒေါသတော့ဖြစ်တယ် ဖြစ်ပြီးရနေမှာဖြစ်သွားငြိမ်းသွားတယ်ခဏလေးပဲဖြစ်တော့เนาะဖြစ်ကြောတူသွားတယ်လို့ခေါ်တာပေါ့ဆိုတော့အကျိုးကိုလည်းစင်မြင်ကြည့်လို့ရတာမလားကိုတရားအားထုတ်တဲ့အခါမှာကိုတရားနည်းလမ်းမှန်မှန်မှန်အကျိုးကိုစင်မြင်ကြည့်ပါငါခါတိုင်းလိုပဲဒေါသကြီးကုန်ပဲလားခါတိုင်းလိုပဲလောဘကြီးကုန်ပဲလားခါတိုင်းလိုပဲမာနကြီးကုန်ပဲလား တရားအထုတ်ပြီးတော့ဘာမှမရော့ဘူးလားစိတ်ဆူတာစိတ်တူတာအပြစ်မြင်တာအလိုကြီးတာစသည်ဖြစ်ပေါ်တာဗမာစကားတွေအများကြီးရှိတာပဲပါဠိလိုကတော့တူလိုရင်းပြောဆိုလောဘဒေါသမောဟဒီသုံးခုပါပဲအဲ့ဒါတွေမိမိခါတိုင်းလိုပဲလားခါတိုင်းလိုပဲကိုယ့်ရဲ့လောဘကမပြောင်းလဲဘူးအာကောင်းစေပြီ ဒေါသကလည်းမပြောင်းလဲဘူးအာကောင်းစေပဲမောဟကလည်းမပြောင်းလဲဘူးအာကောင်းစေပဲမာနကလည်းဘာမှပြောင်းလဲမှုမရှိအာကောင်းစေပဲဆိုရင်ဘုန်းကြီးတို့ခရီးဟာအာမရှိပဲရှောင်နေတဲ့ခရီးလို့ခေါ်တယ်။ဒါမှမဟုတ်ရင်လမ်းမှန်တော့လေအာမရှိပဲရှောင်နေတာနော်။လမ်းမှန်ပြီမယ်လို့အာမရှိ ဒါမှမဟုတ်ရင်လမ်းမကိုရှောင်နေတာဒါတစ်ခုခုပဲပေါ့နော်ကိုရှောင်နေတဲ့လမ်းဒီလမ်းမလားလမ်းမလားဆိုတာကိုကိုကိုသိအောင်လုပ်ရတာမရဘူးလားလောဘဒေါသမောဟဆိုတာကအစွဲကလာတယ်ဘယ်လာလဲအစွဲရလာတယ်ဒါကြောင့်အစွဲသည်နဲ့အထေးသည်လို့မာဝရိမေဆရာတော်ဖျက်ရအသုံးပြု အပြင်တိကိုအပြင်တတိကိုအပြင်တတိသည်အစွဲတိကိုပဲပေါ်ပြီးတယ်အပြင်တတိကဘာပဲရလဲစွဲတဲ့အစွဲတိငါလို့တည်တယ်ပေါင်လို့တည်တယ်ဒူးလို့တည်တယ်ဝမ်းပိုက်လို့တည်တယ်ထောင်းနေလို့တည်တယ်စွဲထားတယ်လေဟုတ်တယ်မဟုတ်လားငငယ်လေးကစွဲထားတဲ့အစွဲအတိုင်းအံငယ်တက်ပြီးတော့ရှူရတယ် သူပရမတ်မြင်ခြင်းရဲ့သူပညာကိုကံရွေးရှုရမယ်ဆရာတော်ဘုရားကြီးလည်းသူပရမတ်မြင်ခြင်းရဲ့သူပညာကိုကံရွေးရှုရမယ်ဒီလိုပြောရပါလားဘာလဲလဲသူပရမတ်မြင်ခြင်းရဲ့သူရဲ့ပညာကိုကံရွေးရှုရမယ်ဆိုတော့ပညာကိုမပေးဘူးတုံးချတယ်ဟုတ်တယ် ပညာကိုခွာတယ်ဆိုစာပေမှာပညာကိုခွာ၍ရှုရမယ်ဝိပဿနာကြတော့ပညာပါလို့မရဘူးအဲ့ဒီပရမတ်ပညာခွာပြီးတော့ပရမတ်ကိုဖော်ထုတ်နိုင်ဖို့ဆိုရင်သူ့ကိုမမှန်ကန်ကန်အသုံးချနိုင်လို့ရှိရင်တဖြည်းဖြည်းနဲ့ပညာကနေရာမရတော့ဘူးနေရာမပေးတာကိုခွာတယ်လို့ ပညာကိုမိမိစိတ်ထဲမှာနေရာမပေးတာကိုပါတယ်လို့ပါတယ်လို့ခေါ်တယ်။ဒါကြောင့်မို့အစွဲသည့်စွဲလို့ဖြစ်တာအစွဲသည့်နဲ့အထဲသည့်တတိယနေလာတာပေါ့နော်အစွဲသည့်ရဲ့အထဲသည့်ရဲ့ဆိုနှစ်ခုရှိတာ။တရားအားထုတ်တဲ့အခါမှာဘာဆွဲလန်းသည်တည်း ငါလို့ဆွဲလားသူလို့ဆွဲသလားဆွဲလန်းသေးသလားပုဂ္ဂိုလ်လို့ဆွဲနေသေးသလားတတ္တဝါလို့ဆွဲနေသေးလားအဆွဲရှိလို့ညှိနေတာအလုံးပါလေဆွဲနေသေးတယ်ကိုအားထုတ်တဲ့တရားကိုတော့မှမဆွဲရဘူးကိုအားထုတ်တဲ့တရားကိုတော့မှမဆွဲရဘူးကိုယ်ပဲကံကိုကူးတဲ့အခါမှာ လေတို့ဖောင်တို့ကိုကမ်းပေါ်အထီယူသွားသလားကမ်းမှာပဲခြံခဲ့သလားတဲ့မြတ်စွာဘုရားဥပမာပေးတာနော်ဘဝကံကိုကူးတဲ့ခံမှာဘာနဲ့ကူးရမလို့ဖောင်နဲ့သို့မဟုတ်လေနဲ့ကူးတယ်ကူးပြီးတော့ကမ်းပေါ်တက်သွားတဲ့ခံမှာကမ်းစက်ကနေထမ်းသွားသလားအဲ့ဒီတင်ထားခဲ့တာဆိုတော့ကိုအားထုတ်တဲ့တရားကိုတောင်မှဘာမလုပ်ရဘူးတဲ့ မဆွေးရဘူးလို့သူတို့ပြောတယ်မှာမဆွေးရလေနေရာတကာမှာရှိတယ်ဒါကြောင့်မို့အဆွဲဘလောက်ပြုတ်ပါလေအရေးကြီးတာမရှိဘူးနော်ကိုယ့်ရဲ့အဆွဲဘလောက်ပြုတ်ကလေးဆိုတော့ဆွဲတဲ့ဟာတွေကလောကဘဝနဲ့ပြောရင်ဒီညာတော့ပုံနိုင်ွယ်ရှိပါမလားမရှိဘူးအဲ့ဒါလေးကိုနားလည်ဖို့လိုလားမလိုဘူးလား ဒါတော့ဉာဏ်စဉ်ဆိုတာအသိဉာဏ်ဖြစ်ပေါ်လာတဲ့အခါမှာအမှန်တိုင်းသိမြင်မှုကသိအရေးကြီးပါတယ်။သူရဲ့ရည်ရွယ်ချက်ကတော့ကိလေသာဖယ်ရှားနိုင်ရေးဖြစ်တယ်။ဉာဏ်ဖြစ်ဖို့သာလိုရင်းဖြစ်တာပေါ့နော်။ဉာဏ်ဖြစ်ပြီဆိုတာနဲ့ကိလေသာအလိုလျောက်ပါဖြစ်သွားတာပေါ့။ဖယ်ရှားနိုင်စွမ်းရှိတယ်။ဘယ်သူကဖယ်မှာလဲ။ငါကဖယ်မှာလား၊သူကဖယ်မှာလား၊ညာကဖယ်မှာ ဉာဏ်ကဖြစ်မှာဉာဏ်ကနည်းနည်းဖြစ်ရင်နည်းနည်းဖြစ်တယ်များများဖြစ်ရင်များများဖြစ်အာကောင်းကောင်းဖြစ်ရင်အာကောင်းကောင်းဖြစ်ဉာဏ်အာကောင်းတဲ့ပုံမှာမူတည်ပြီးတော့ကိလေသာတွေနောက်ဆုတ်သွားမယ်အာမကောင်းရင်ကိလေသာနောက်မဆုတ်ဘူးဟုတ်တယ်မလားဉာဏ်အင်အားရှိမရှိပုံမှာမူတည်၍မဖြစ်မှလည်းတော့ကိလေသာတို့နောက်ဆုတ်တဲ့အခါမှာကွာပေါ ဒါကြောင့်မို့တဏှာရည်တဲ့နဲ့ဉာဏ်ကိုအထက်တန်းကြအောင်တိဆောက်နိုင်တဲ့ပုဂ္ဂိုလ်ကတဏှာရည်တဲ့နဲ့ဉာဏ်นี่အားကောင်းပြီးတော့မှတခါလေအရဟတမဉာဏ်ပူဉာဏ်ထိရောက်သွားတယ်။တချို့တထိုင်တဲ့နဲ့တရားရတယ်ဆိုကြားဘူးတယ်။ဉာဏ်ကိုပြူးထောင်တဲ့နေရာမှာအဲ့ဒီလောက်အားကောင်းတယ်။အဲ့ဒီဉာဏ်ကဘ ᱹ တူကြောင့်ဒီလောက်တောင်အားကောင်း တတိကိုခေါင်းမိုးမိုးထားတဲ့ကဲ့သို့ယူပေါက်မရှိအောင်မိမိရဲ့တန်တန်မှာလွမ်းမိုးထားနိုင်လေဆိုရင်ဒါ24နိုင်တွင်ထူးခြားနိုင်မှာပေါ့နော်။ခေါင်းမိုးမိုးတဲ့ခါကျတော့ယူပေါက်ဆိုတာမရှိအောင်စက်နေအောင်မိုးရမှာ။မိုးရတယ်ဟိုတန်ကြောင်းရလေးပေးရင်တော့မှသူမိုးကယူတာလေ။ တန်ကြောင်ရလေးတွေအပေါက်ကလေးတစ်ခုရှင်မိုးယူတာဆိုတဲ့အတွက်အဲ့ဒီလိုမိုးယူတဲ့အပေါက်ကလေးများရှင်တော့မှဆီလီကွန်နဲ့ပိတ်ကြတယ်ပေါ့လားနော်လုံးဝယူခံလို့မရဘူးမိုးမယူတဲ့ခါကျတော့အေးအေးချမ်းချမ်းနေလို့ရတာမရဘူးလားအာမမပြည့်စုံတော့မိုးယူနေသမျှအကုန်ပြတ်တယ်နော်ဘုန်းကြီးတို့ကျောင်းမှာအခုလဲကူကျောင်းမှာ ရည်ကြီးတဲ့အခါကျတော့တဝင်းလုံးပြည့်စုံသွားရိတ်တာရည်လွမ်းတာဥတီမကြသေးဘူးဒါကတလဟောဝင်နေတဲ့အခါကျတော့ရိတ်တာတစ်ခုလုံးပြည့်စုံသွားတယ်မတားဆီးနိုင်ပြတ်တယ်အဲ့တော့ပုထုဇဉ်ဆိုတာအဲ့ဒီရည်ကြီးတဲ့ပုံစံပဲသူတလဟောဝင်နေတာအားရဝင်နေတော့ကိလေသာတွေဝင်နေတာ ကိုကတတိမရှိလို့ရေကြီးတကဲ့သို့ပဲဒါကြောင့်မို့အကုန်လုံးပြည့်စည်နေတယ်မိမိတန်တန်မှာကိလေသာတွေရဲ့အဖြစ်အစည်းကိုခံနေရတယ်နော်နောက်ကြောင်းဒီဘက်လေကူကြောင်းပြီးတော့မင်္ဂလာတော်လေကူကလည်းကြိတ်တာပဲမင်္ဂလာတော်မှာတော့စတင်လိုက်ပေါ့အဲ့တော့အဲ့ငါးတက်ကြောင်းဆောင်အပေါ်ဆုံးထပ်အပေါက်ကလေးတစ်ပေါက်တင်းသေးလေးလက်တန်းလောက်ကလေးပေါက်တယ် အဲ့ဒါ sled လောင်းထားတာပဲယူတာပေါ့နော်ဖြည်းဖြည်းဖြည်းဖြည်းယူတဲ့ခါကျတော့ကလေးငယ်ဓာတ်ပုံရိုက်ပြီးပို့တယ်အဲ့ဒီကနေပြီးတော့အကုန်လုံးပြည့်စည်များတယ်တဖြည်းဖြည်းပါကီတွေပြည့်ဆွေးလာတဝါတွင်လုံးမိုးယူတယ်ပြင်လို့လည်းအဆင်မပြေသူကပွင့်လင်းရတဲ့ရောင်မှပြင်ရမှာဆိုတော့ဒီအပေါက်တီးတီးလေးကနေအကုန်လုံးကိုပြည့်စည်စေတာယောဂီတွေတရားမတိုးတက်ဘူးဆိုတာက ကိုခေါင်မှုကိုကိုမော့ကြည့်လိုက်ပေါ့ဘယ်လိုဖြစ်နေတယ်ဘယ်လိုဖြစ်နေတယ်အပေါက်တီးကြည့်တယ်လားစစ်စစ်ဆက်ဆက်လေးမိုးထားသလားမိုးမယူနိုင်အောင်မိုးထားသလားမိုးယူပေါက်တီးကြည့်ပဲလားကိုကိုကိုမေးကြည့်လို့ရလားမရဘူးလားနော်တချို့ကအဲ့ဒီလိုမိုးယူပေါက်ကလေးတွေအပေါက်ကလေးတွေဆိုရင်တော့မာနဲ့ပိတ်ခွင့်ရှိတယ် ဆီလီကွန်တို့ဘာတို့ခုခေတ်ပေါ်ဟိုမိုးပေါက်ဖာတဲ့ဟာတွေနဲ့လုပ်လို့ရတယ်လေကိုလေခုကြောင်းလို့မလို့ဒီလိုဟောကြီးကြီးတဲ့ဟာကြတော့ဘာမှလုပ်လို့မရဘူးပေါ့ဒါကြောင့်မို့တချို့ကထိမ့်မနိုင်သိမရဖြစ်တာလေပြောပါဖြစ်လာပြီဆိုတူမှပြောလို့မရဒေါသဖြစ်လာပြီဘယ်သူမှထိမ့်လို့မရဘူးမာနဖြစ်လာပြီဆိုတူမှထိမ့်လို့မရဘူးဆရာတော်လေးတရားဟောလို့ မရဘူးဘယ်သူမှမနဲ့ဟုတ်တယ်မဟုတ်ပုဂ္ဂိုလ်ကအသိဉာဏ်ဖြစ်အောင်မတိဆောက်ထားတဲ့ရွေကတော့ဘယ်သူဟောဟောမရဘူးကိုယ့်အကူပြန်ပြီးတော့ဟောဖို့လိုလားမလိုလားကိုတရားကိုပြန်ဟောပြီးတော့ကိုယ့်အကူပြန်နာတာကပို့ပြီးတော့ခရီးရောက်ပါလေဘုန်းကြီးဟောတဲ့တရားကြတော့ကြားပြတရားဖြစ်နိုင်တယ်။ဒါဖြစ်နိုင် ကြားပြီးတော့ပြောက်သွားတယ်ကြားပြတ်တရားဘာတရားလဲဟမ်တော့ပြကြားပြတ်ဟုတ်တော့နော်ကိုတရားကိုကြတော့ကြားပြီးမပြောက်ဘူးလေကိုဘာဖြစ်နေလဲဆိုတော့ကိုကကိုဟောကိုကကိုနာကြည့်ပါကောင်းလားကောင်းလားကိုတရားကိုပြန်နာကြည့်ငါရဲ့ဒေါသတရားလားတဏ္ဍာတရားလားကိုယ်တဏ္ဍာမှာဖြစ်နေတဲ့ကိုယ်တဏ္ဍာမှာကိုယ် ဟောနေတဲ့တရားတွေရှိတယ်ဒီအဲ့ဒီဟောနေတဲ့တရားတွေကိုကိုယ့်ကိုယ်ကိုပြန်ပြီးတော့နာကြားနိုင်အောင်စွမ်းနိုင်လို့ရှိရင်တော့ကိုယ်ကဒါကတော့ဖေရှားရမယ်ရာဒါကတော့ပြုထောင်ရမယ်ရာလို့ကိုယ့်ကိုယ်ကိုနားလည်လာနိုင်တာပေါ့နော်ဒီတရားတွေကတော့ငါပြုထောင်ရမှာပဲဒီတရားတွေကတော့ဖေရှားရမှာပဲဒီလိုသိလာဖို့လိုလားမလဲဥဒိယမယဉ္ဇဆိုတာကဘုန်းကြီးတို့ ဒီအတိညာဖြစ်တဲ့အခါမှာနိဗ္ဗာန်ရောက်ဖို့ရန်အတွက်ဥဒိယဗျာဉာဏ်ရောက်မှပို့ပြီးတော့သိချာတယ်ဖြစ်ဖြစ်မမြင်သေးဘူးဆိုရင်အထက်ဉာဏ်တွေကိုသွားဖို့ရန်ခက်ခဲတတ်တယ်နော်ဥဒိယဗျာဉာဏ်လို့ပါဠိလိုပြောပေမဲ့ဗမာလိုကြတော့ဖြစ်ဖြစ်မြင်တော့ဉာဏ်မြင်တဲ့ဉာဏ်လို့ပြောတာထက် သဘောပေါက်သွားတယ်လို့ပြောတော့ကောင်းတယ်မျက်စိနဲ့လည်းမြင်တာမဟုတ်ဘူးဘာနဲ့မှအကောင့်ထဲအနေနဲ့မြင်တာလည်းမဟုတ်ဘူးမိမိအသိဉာဏ်ကသဘောပေါက်သွားတာနော်ဖြစ်ဖြစ်မြင်နေဉာဏ်လို့ဒီလိုပြောလိုက်တဲ့အခါကျတော့ယောဂီတွေကကိုယ်အာယုံကိုမြင်အောင်သိအောင်ကြိုးစားအားထုတ်တာဖြစ်သွားတယ်အတင်းပဲဖြစ်ဖြစ်မြင်အောင်လုပ်တာမျိုးဖြစ်သွားတယ် ဖြစ်ပျက်မြင်နေဆိုတာကအာယုံရဲ့ဖြစ်ပျက်ကိုမြင်ရမှာလားအာယုံရဲ့ဖြစ်ပျက်ကိုဉာဏ်ကသဘောပေါက်သွားမှာလားဖြစ်ပျက်ကအဓိကဉာဏ်ဘက်ကအဓိကဒါကြောင့်မို့အာယုံဒီဖြစ်လာတာပြက်သွားတာတော့အဲ့ဒီနောက်ကိုလိုက်ရမှာလားမိမိအတိဉာဏ်နောက်ကိုလိုက်ရမှာလားအတိဉာဏ်ရဲ့အခြေခံအဆောက်အဦတွေကောင်းနေလေ သဘောပေါက်ပါကောင်းနေလေပဲအာယုံကကိုမလိုက်နဲ့အာယုံကိုတိမကန့်ညီလွတ်ဤတန်ရာဘုရားပါအာယုံကတိယုံပဲသူ့ကိုကစားနဲ့အာယုံကိုလွတ်လပ်ခွင့်ပေးလိုက်ပါဒါလည်းလေအာယုံကိုလွတ်လပ်ခွင့်ပေးလိုက်ပါယောဂီတို့ဟာ အာယုံကိုလွတ်လပ်ခွင့်မပေးတယ်မပေးဘဲနဲ့ဆွဲချီထားတယ်ဆွဲနေတာအာယုံကိုဆွဲချီထားတဲ့ခါကျတော့ဆွဲချီထားတဲ့အာယုံကကိုလိုတယ်လို့ဖန်တီးနေတာပေါ့နော်ဆွဲချီထားတဲ့အာယုံကဘာလဲတော့ကိုလိုတယ်လို့အာယုံကိုဖန်တီးခြင်းလို့အာယုံမပေါ်ပေါ်အောင် ပေါ်လာတဲ့အာယုံတွေပြတ်မသွားအောင် ဒီအာယုံပေါ်မှာဘယ်လိုမြင်အောင်တွေ့အောင်ဒီလိုကြိုးစားနေကြတယ်အာယုံပေါ်လာအောင်ကြိုးစားတယ်ပေါ်လာပြီးရင်လည်းမပြောက်သွားအောင်ကြိုးစားတယ်မပြောက်သွားမယ်နဲ့အဲ့ဒီအာယုံလေးဟာဘယ်လိုဘယ်လိုပြောင်းလဲလာမယ်ဆိုတော့တွေ့ဖို့ကြိုးစားကြတယ်အာယုံကိုတွေ့ဖို့ကြိုးစားနေတာဟာညှိတွယ်နေတာနဲ့တူတာမတူဘူးအာယုံကတိယုံတော့ပဲရောက်တာက အာယုဝတိမကန့်ဤလူဤတန်လျာဟုတ်တယ်မလားအာယုပေါ်ခိုက်စိတ်အားစိုက်ကတ်လိုက်နိုင်ရမည်ဆိုတာကကပ်ပြီးတော့လိုက်သွားဆိုတာအတိညာတို့အောင်လုပ်ခိုင်းတာအတို့အောင်လုပ်ခိုင်းတာနော်တတိကိုပြုထောင်တာတတိအားကောင်းအောင်လုပ်တာအဲ့ဒါကအားကောင်းအောင်လုပ်တဲ့အခါမှာအာယုပေါ်ခိုက် ပေါ်စေပေါ်ခိုင်းမှာစိတ်အားစိုက်ကတ်လိုက်နိုင်ရမည်ဘောပေါက်လားကတ်လိုက်သွားတယ်ဆိုတာညှိသွားတာပြောတာပေါ့တတိအားကောင်းအောင် ပြိုးထောင်တာကိုဆိုလိုတယ်အဲ့တော့အာယုံကိုယောဂီများကညှိနေတာများတယ်အာထုတ်ရင်းနဲ့အာယုံကိုပုံစံပေါ်နေတာများတယ်အာယုံကိုလိုသလိုကိုသဘောပေါက်သလိုတွေ့အောင်မြင် ပုံစံပေါ်နေတာပြန်ပါလေမတိမတာပုံပေါ်နေတော့ကိုပေါ်တဲ့အတိုင်းတွေ့မှာပေါ့ဟုတ်တယ်ပါလားအာယုံကိုမပြောက်အောင်ထိန်းထားပြီးတော့ကိုလိုချင်တဲ့ပုံစံကိုကိုမတိမတာပေါ်နေတယ်ဆိုရင်ကိုပေါ်တဲ့အတိုင်းပေါ်နိုင်တယ်အကိုပေါ်တဲ့အတိုင်းပေါ်တဲ့ခါကျတော့သူ့ကိုတိယုံရပဲဆိုတာထက်ကျော်လွန်ပြီးတော့ထိန်းထားတဲ့အဆင့်ကို ရောက်ရင်အာယုံကိုထိန်းထားတယ်ဆိုအာယုံမှာညှိသွားတာနဲ့တူတဲ့အတွက်အာယုံရဲ့သဘောမှန်သိမှုနဲ့ဝိတက်တယ်။ကိုဖန်တီးထားတာကိုပဲမြင်တယ်။သဘာဝကိုမမြင်တော့ဘူး။သဘောပေါက်ပါလား။အရေးကြီးလားမကြီးဘူးလား။အာယုံကိုထိရှားအောင်လုပ်မယ်။ပြောက်သွားတာလည်းကြောက်တယ်။ပေါ်လာရင်ထိန်းထားမယ်။ တင်ထားပြီးရင်ကြာဘူးတာတွေရှိတဲ့အတွက်ဒီဟာအာယုံလေးကဖြစ်ပြီးပြတ်သွားလေဖြစ်သွားဖြစ်ပြက်ကိုအဲ့ဒီမှာရှိရှုရမယ်မြင်အောင်ကြည့်ရမယ်ဆိုတော့ဖြစ်ပြက်ကတဘာဝတရားရဲ့အနိစ္စကဖြစ်ပြက်ပဲရှိတယ်လို့ဒီလိုမြင်ရမယ်အစားကိုကဖြစ်ပြက်ကိုပုံဖော်ပြီးကြည့်တယ်လို့ဖြစ်လာတတ်တယ် ခေါ်ပြီးကြည့်ရင်လည်းခေါ်တဲ့တမာတိကကောင်းနေတဲ့အတွက်ကိုပုံခေါ်တဲ့အတိုင်းမြင်ပါပဲဟုတ်လားကိုပုံခေါ်တဲ့အတိုင်းမြင်သွားတတ်တယ်ဒါကြောင့်မို့ကိုကအာယုန်တစ်ခုကိုဘယ်လိုလှုပ်ထားသလဲလို့ကိုကိုကိုဆန်းစစ်ဖို့လိုလားမလိုလားအာယုန်တစ်ခုကိုဘယ်လိုလှုပ်ထားသလဲထိတ်ထားသလားနော် အာယုံလေးပေါ်လာထိန်းထားသလားအာယုံကိုမြင်အောင်တပင်ပဲလိုက်ကြည့်နေသလားဉာဏ်အားဘက်ကပြည့်အောင်ဖြည့်နေသလားဒါလေးကိုကိုသွားရမယ့် direction ကိုသိချင်ယောက်ျားလို့သုံးလိုက်ရင်ငါယောက်ျားလို့ဆွဲသွားတာပဲငါပစ္စည်းလို့သုံးလိုက်ရင်ငါပစ္စည်းလို့ဆွဲသွားတာပဲဟုတ်တယ်မလားငါကလေးထိုင်ဆိုရင်လည်းဆွဲသွားတာပဲငါဟာလို့ဆွဲသွားတာပဲငါငါဥစ္စာငါဟာလို့ ဒီလိုဆွဲသွားတာပဲသုံးလဲသုံးတယ်ဆွဲလဲဆွဲတယ်သုံးဆွဲဆွဲတာပဲပေါ်လာတာနော်သုံးတော့သုံးပါတယ်လေမဆွဲစေနဲ့ဆိုတာဘုန်းကြီးတို့စကားမဟုတ်ပါဘူးဒါကျေးဇူးတော်ရှင်မဟာဝိနည်းဆရာတော်ဘုရားရဲ့စကားပါပဲဒါကြောင့်မို့ဘုန်းကြီးပြောတာပေါ့ဆရာတော်ဘုရားကြီးများရဲ့စကားကိုပဲဘုန်းကြီးကရှုသုံးတာတခါတလေကျတော့ဟိုဆရာတော်ဘုရားကြီးရဲ့ဘုရားတော် ပြောပြလို့မိတာရှိကောင်းရှိပါတော့เนาะအများအားဖြင့်သုံးနာတွေအားလုံးကတော့ဆရာတော်ဘုရားကြီးရဲ့စကားကိုပြန်အသုံးပြုပြီးတော့ရှင်းပြတာပဲရှိတာသုံးနာတော့မဆွဲစေနဲ့တိတ်ကောင်းတဲ့စကားပေါ့လူရင်းတူရှင်ပေါ့เนาะသုံးပြီးမဆွဲတော့ဘူးဆိုရင်ညံဖြစ်လာတယ်သူကသုံးပြီးတော့ဆွဲနေသမျှတော့ညံမဖြစ်ဘူးရုပ်ဆိုတာကလည်း သုံးတာတော့မဆွဲစေနဲ့ဉာဏ်ဖြစ်ဖို့နံတရားတွေကလည်းသုံးတာတော့မဆွဲစေနဲ့ဟောဥပမာကဲ့သို့ပဲเนาะသုံးနေမေရဲ့ဖြစ်ရအောင်သုံးနေဆိုတော့မဉဏ်ပုံဉဏ်ဆက်ရောက်တဲ့အဆင့်ရောက်အောင်သုံးနေဒါပေမဲ့ဆွဲသေးသလားဆွဲမဆွဲရတရားနိလန်းကိုကိုအားထုတ်နေတဲ့တရားကိုတော့ကိုမဆွဲနဲ့သုံးပါမဆွဲနဲ့ သုံးတာသုံးမဆွဲစင်နဲ့ဒါဆိုရင်ကိုတိတဲ့တိပြီးဉာဏ်ဖြစ်လာတယ်သုံးလဲသုံးလဲဆွဲလဲဆွဲလဲဆိုရင်ဉာဏ်ဖြစ်ဖို့ဝေးပါလေနော်သုံးလဲသုံးလဲဆွဲလဲဆွဲလဲဒီအာယုံလေးကိုတိတာငါမပါဘူးလို့ဆိုပေမဲ့တခါကြီးတယောက်ပြောတကယ်သူတော့မဖြစ်စေနဲ့ပေါ့တပည့်တော်ငါပြုတ်ပါပြီဗျာ ဘယ်လိုပြုတ်တယ်လို့ခုတည်းပြီးတော့ငါလို့မပြောတော့ဘူးကျွန်တော်ကျွန်တော်လို့ပြောနေပါဟုတ်လားကျွန်တော်ကျွန်တော်လို့ပြောပြီးတော့ငါဆွဲဖြုတ်တယ်အဖြုတ်မျိုးတော့မဖြစ်စေနဲ့နော်ဟုတ်တယ်မလားအဲ့တော့အဆွဲဖြုတ်ဖို့ဟာလည်းအရေးကြီးလားမကြီးဘူးလားအရေးကြီးပါလေအဲ့တော့အာယုံရုပ်ကိုလည်းငါလို့မဆွဲနဲ့နာမ်ကိုလည်းငါလို့မဆွဲနဲ့ ဆွဲနေသည်တွေတချို့ကယုံနဲ့သိတယ်ဆိုပေမဲ့အဲ့ဒီအပေါ်မှာမခံနေသေးဘူးဆိုနာခံနေသေးတာပြည့်ပြည့်စုံစုံသိတာပေါ့အာယုံကိုသိတဲ့အတိအလည်းငါသိတယ်လို့လုံနေသေးတာသိတဲ့နာရဲ့လုပ်ငန်းရယ်လို့မသိဘူးယုတ်ကလည်းပေါက်ပြန်ယုတ်တက်တက်နာကလည်းစိတ်ကလည်းသိယုတ်တက်တက်များလုပ်ငန်းပဲ စေတသိက်များကကြတော့စိတ်ကိုမိတွေစိတ်ကိုချေခေါ်လေစေတသိက်ဆိုတဲ့အတိုင်းပဲသူကစိတ်ကိုအမိပြုပြီးမှဖြစ်ရတယ်လောဘဒေါသမောဟတော့စိတ်ကိုမိတွေပြီးတော့စိတ်ကိုချေလေနေတာကဘာလို့စေတသိက်များဖြစ်တယ်သဘောပေါက်လားတော့သူ့အကြောင်းတရားလေးနဲ့သူဖြစ်နေတာကိုတတိကလည်းငါဖြစ်နေတာပေါ့ဝိရိယကလည်းငါဖြစ်နေတာ သိတာကလည်းငါဖြစ်နေတာပေါ့အဲ့တော့ဘုန်းကြီးတို့ကသိတဲ့လေမှာငါမပါသိတာငါမဟုတ်လို့ဘယ်လိုပြောပြောသိတာကငါဖြစ်နေသေးရင်မြင်တဲ့အာယုံကလည်းငါမြင်တဲ့အာယုံဖြစ်နေတော့အဲ့ဒီမှာဉာဏ်ပေါ်မှာဉာဏ်ပေါ်မှာမပေါ်ဘူး အဲ့ဒီလိုအာယုံဘက်ကောတိတဲ့ဘက်ကောငါမလွတ်သေးဘူးညှိနေသေးတာပေါ့နော်အစွဲရှိသေးတယ်ငါဆွဲနေဆိုတော့ငါဆွဲရှိတယ်ငါဆွဲရှိရင်သူဆွဲဆိုတာပေါ်လာတယ်အခြေခံကငါဆွဲပဲငါဆွဲကိုတက္ကရာဒိဋ္ဌိလို့ခေါ်တယ် ရုပ်တရားကိုသိတယ်ဆိုပေမဲ့ရုပ်တရားပေါ်မှာသက္ကာယဒိဋ္ဌိဖြစ်နေသေးတယ်။နံတရားကိုသိတယ်ဆိုပေမဲ့နံတရားပေါ်မှာလည်းပဲသက္ကာယဒိဋ္ဌိဖြစ်နေသေးတယ်။ဆွဲနေသေးတယ်ဆိုဉာဏ်ဘယ်လိုဖြစ်မလဲ။ဟုတ်တယ်မလား။အဲ့တော့ဉာဏ်မဖြစ်ခြင်းသည်ညှိနေတယ်၊အာယုံပေါ်မှာညှိနေတယ်၊သိမှုပေါ်မှာလည်းညှိနေတဲ့အတွက်ဉာဏ်ဖြစ်တယ်လို့ထင်ပေမဲ့မဖြစ်ဘူး။ အဲ့ဒီကြားလေးမှာဒီခရီးမှာနောက်ဆက်ပြီးတတ်သောမိဝရဏတရား၅ပါးကလည်းဒီထဲမှာဝင်ပြီးတော့အာနေအောင်ပြုတတ်သေးတယ်။နော်ကာမစ္စနာနိဝရဏပြာပါဒနိဝရဏထိနာမိတ်တာနိဝရဏဥဒိစ္စကုက္ကုစ္စနိဝရဏဝိသိကိစ္စနိဝရဏဆိုတဲ့တရားစိုးတွေကလည်းဝင်ပြီးတော့အာနေအောင်ပြုလိုက်တဲ့အခါကျတော့ အဲ့ဒီတရားဆိုခြင်းဟာမျိုးကလေတရားရှုအပ်ပွားများနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်ကိုအမြဲတမ်းဝင်နောက်နေတဲ့တရားဆိုခြင်းဖြစ်တယ်။နောက်ဒါကသူကရှုမှတ်တဲ့ပုဂ္ဂိုလ်ရဲ့အချိန်မရွေးနောက်ဆက်နေတယ်။သို့တော့ခုနကအမိုးဆက်တဲ့လူပမာကဲ့သို့တတိကိုစက်နေအောင်ရှုနိုင်တဲ့ပုဂ္ဂိုလ်ကိုတော့ဤဝရဏတရားတွေကနောက်ဆက်နေ ခုနကဥဒိယဘယဉာဏ်လို့ခေါ်တဲ့ဖြစ်ပြမြင်တဲ့ဉာဏ်ဖြစ်လာရင်တော့မှပဲနိကန္တိလို့ခေါ်တဲ့ညိတာပေါ်လာတယ်သူကအဲ့ဒီမှာဥဒိယဘယဉာဏ်ကြောင့်မိမိရဲ့တဏ္ဍာမှာကြည်လူတာတွေပီတိဖြစ်တာတွေပတ္တိဖြစ်တာတွေအတွေ့ကောင်းတွေနော်အဲ့ဒီလိုခံစားမှုတွေကလည်းအမြဲတမ်းကောင်းတယ်အဲ့ဒီအနေအထားတွေကို ညှိသွားတဲ့နိကန္တိဆိုတဲ့ဥပ္ပကိလေသာ10ပါးဥပ္ပါဆိုကပ်ပြီးတော့ဖြစ်တဲ့ကိလေသာကိုယ့်ရဲ့ကမ္မထအာယုံကိုကပ်ပြီးတော့ဖြစ်နေတဲ့ဥပ္ပကိလေသာ10မျိုးဆိုအာထုတ်ရင်းနဲ့ကိုပေါ်လာသေးတာသူပါအသိဉာဏ်ကိုအားနည်းအောင်ဖြစ်စီမဲ့အရာတွေလည်းအများကြီးရှိနေတယ်နော်စပြီးတော့ဒီခရီးကိုရှောက်ကြတဲ့ကို အန္တရာယ်များတယ်ရန်သူများတယ်အကြီးဆုံးရန်သူကတော့တက္ကရာဒိဋ္ဌိပဲဒါကြောင့်သူ့ကိုအရင်ဆုံးဖြူပါတယ်တက္ကရာဒိဋ္ဌိဆိုတာအာယုံမှနေတာလားစိတ်မှနေတာလားစိတ်ပါတက္ကရာဒိဋ္ဌိဆိုတာဆွဲတာပြောတာပဲတက္ကရာထင်ရှားရှိသောယုံနာအပေါင်းဒိဋ္ဌိနဲ့တွဲလိုက်တော့ထင်ရှားရှိနေတဲ့ယုံနာအပေါင်းလို့သဘောမပေါက်တော့ဘဲနဲ့ ငါတို့သူ့တို့သဘောပေါက်သွားတာကိုတက်ခါရဒိဋ္ဌိလို့ဒီလိုခေါ်ရမှာလားနော်ဒါကြောင့်မို့တက်ခါရဒိဋ္ဌိဆိုရင်ငါဆွေးဟာအရေးအကြီးဆုံးပဲကျန်တဲ့ဟာတွေထက်သူကအရေးကြီးဆုံးသူ့ကိုအရင်ဆုံးဖြူရမှာနော်တော့တလန်းလုံးဒီဉာဏ်ခရီးတစ်ခုလုံးမှာသဘာဝတရားတွေဟာအကူအညီနဲ့သွားရတယ်လို့ပဲအဲ့ဒီသဘာဝတရားဆိုးတွေက ပြန်ပြီးတော့နှုတ်ဆက်တာတားဆီးတာပိတ်ပင်တာအများကြီးရှိတယ်တရားရတော့မဲ့ပုဂ္ဂိုလ်တခါတလေကျတော့ရိတ်တံမှာတရားလာအားထုတ်တဲ့အခါမှာအင်မတန်တရားကောင်းတယ်သင်္ကရုပ္ပခဉာဏ်ရောက်နေပြီမနေ့ပြန်တစ်ဘက်ခါဆိုရင်သူအားကောင်းကောင်းနဲ့အားထုတ်လိုက်မယ်ဆိုရင်မဉ္ဇဉ်ပူဉ္ဇဉ်တော်ကူးတော့မဲ့အနေထားရှိနေတဲ့ပုဂ္ဂိုလ်ကအနောက်ရှက်များစွာဖြစ်ပေါ် ဒိတ်တာမှာအများကြီးကျင်ပါတယ်အဲ့ဒီဉာဏ်ကောင်းနေပြီဒီယောဂီကိုတော်တော်လေးအားရှိနေပြီဆိုဘုန်းကြီးကလည်းဘေးကနေစောင့်ရှောက်တာပေါ့သူအတွေ့ကောင်းနေဉာဏ်နဲ့တက်လာကြည်လားဒီတော့ဒီယောဂီအမှတ်မလွတ်စေနဲ့တန်တဲ့လူတွေဘူးမှနာမကတ်နဲ့စကားမပြောအောင်ဆိုဟိုလက်ရွေးစင်စောင့်ရှောက်ရတာပေါ့နော်တော်တော်မှတရားလောက်ဖြစ်ပေါ်လာရင်လည်းဒါကောင်းတာပဲဒါဖို့တန်နေဆိုပြီးစောင့်ရှောက် ဘလို့ဆောက်ရှောက်ဆောက်ရှောက်ပညာအိမ်ကလာပြန်ပေါ်ပြန်ပြီးအမေဆေးုံပို့နေလို့အဲဟောအိမ်ကဘာဖြစ်လို့အမှုဖြစ်လို့ဘယ်နဲ့ဖြစ်လို့ညာနဲ့ဖြစ်လို့ဟိုအကြောင်းအရာပေါင်းစုံဒါမှမဟုတ်သူကိုယ်တိုင်ကစမ်းမရည်တွေချွတ်မြင်းလို့အမျိုးမျိုးပုံပုံဝမ်းနေလျှောလို့ပြန်မရစီတော့ဆိုပြီးတော့ပြန်သွားတာလည်းအများကြီးရှိတယ်။ပန်းတိုင်ကိုမရောက်ပြန်ပြန်တဲ့လူတွေလည်းအများကြီးရှိတယ်။ဆိုလိုတဲ့သဘောတော့နောက်ဆက်တတ်သောမနတ်တိ ပန်းဝင်တဲ့အထိနောက်ဆက်တော့မယ်အပြင်မာနကိုပြောတာမဟုတ်ဘူးเนาะမိမိအတွင်းတဏ္ဍာန်တွေကမာနကိုပြောတာဟုတ်တယ်မလားဘယ်ထိနောက်ဆက်တော့ပန်းဝင်တဲ့အထိနောက်ဆက်တတ်တယ်အဲ့ဒါကိုတရားကြိုးစားတဲ့လူကခပ်ပေါ့ပေါ့ဝရိယနဲ့ခပ်ပေါ့ပေါ့တတ္ထတရားနဲ့ကတော့ပန်းဝင်ဖို့လွယ်ပါမလားလွယ် အင်မတန်ခိုင်မာတဲ့တတ္တတရားရှိမှနော်အင်မတန်ခိုင်မာတဲ့စိတ်ဓာတ်အင်အားရှိမှပန်းဝင်နိုင်တယ်ပန်းဝင်ဖို့ဆိုတာလွယ်တာမဟုတ်ဘူးသို့တော်လည်းပဲခုနခုနပြောသလိုအမိုးကိုစက်နေအောင်မလုပ်နိုင်တဲ့တတိကိုစက်နေအောင်မပြတ်တမ်းရှုမှတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့ဘလောက်အန္တရာယ်များများအကုန်လုံးကျော်တက်သွားတာပဲဒါကြောင့်မပြတ်မလတ်ရှုမှတ်ရည်ဒီတာလူရင်းချက်ဖြစ်လာမှဖြစ်တယ် ဒါလိုရင်းချက်ပဲသူကသာမပြတ်မလတ်ရှုမှတ်နိုင်တယ်ရှုမှတ်မှုကိုမလွတ်တမ်းရှုနိုင်မယ်ဆိုရင်ခက်ခဲအားလုံးကိုအလိုလိုရှုလာသွားနိုင်ပါတယ်။ဒါကြောင့်မပြတ်မလတ်ရှုမှတ်ခြင်းကလိုရင်းဖြစ်တယ်နော်။ကဲဒီညတော့နားကြပါစို့။ Yes, amen.